ရှိမှ၍ကောင်းတဲ့အခါထူးကြောင်းကြမှုများမပြုရဘဲနဲ့ကိုယ်ရဲ့စိတ်ထဲမှာပူပန်မှုတွေငြိမ်းပြီးတော့ပြင်းချင်းချမ်းသာတဲ့သဘောဟာပတ္တိသံဘောစဉ်ဆိုတာပေါ့လေပြောခဲ့ပါပြီအခုအစဉ်ကြောက်တဲ့အတိုင်းကြံတဲ့ဘုဇင်တရားတွေဆက်ပြီးတော့ပြောပါမယ်တမာရီတံဘောစဉ်အကြောင်းပြောပါမယ်တမာရီတံဘောစဉ်ဆိုတာ ရှုမိရရှုမိရအာယုံမှာသာစုဝင်ပြီးတော့စုဝင်ပြီးတော့သွားသလို တနည်းအားဖြင့်လည်းပဲကပ်၍ကပ်၍ကြကြကြကြသွားသလိုတခဏတခဏများစုဆိုင်ဆိုင်တည်တတ်တဲ့သဘောဟာတမာရီတန်ဖို့စဉ်ပါပဲအဲ့ဒီတမာရီကိုလက္ခဏာရတ္တပိစုပ္ပဒါနေနဲ့တရားမှပို့ပြီးတော့ပေါ်လုံးရရှိပါတယ် အဝိကေပလက္ခဏောသမာဓိသမာဓိသမာဓိဒီအဝိကေပလက္ခဏောမပြန့်လွင့်ခြင်းလက္ခဏာရှိ၏အဲဒါဆိုပါမပြန့်လွင့်မှုဆိုတော့ဝွင့်နေတယ်ငြိမ့်နေတယ်ကတ်နေတယ်စုဝင်နေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒီသမာဓိဟာပပ္ပန္နသမာဓိနဲ့အဲခဏိကသမာဓိလို့ကျမ်းစာအပြင်ဒီလိုမှတ်ဖို့ပါပဲအဲ့ဒီနှမျိုးတွေကပပ္ပန္နသမာဓိဆိုတာ အာယုံတစ်ခုတည်းမှာစိုက်ထားတခြားတစ်ပါးဘယ်မှမသွားရအောင်ဆိုပြီးတော့တခြားအာယုန်ဒီပေါ်လဲလိုက်ဖတ်ဖို့မလိုဒါကတော့တမာရိဇံပေါ့လေလောကီဇံအထုတဲ့ပုဂ္ဂိုလ်များအာယုန်တစ်ခုတည်းမှာစိုက်ထားတဲ့သဘောပဲတစ်ဆက်တည်းသွားနေအာယုန်ကလည်းတစ်မျိုးတည်းတည်ငြိမ်မှုကလည်းတစ်မျိုးတည်းအဲဒီလိုတစ်ဆက်တည်းတစ်စင်းတည်းသွားနေတာပဗ္ဗနာတမာရိခေါ်ပါတယ် အခုသတိပဋ္ဌာန်အထုတဲ့ပုဂ္ဂိုလ်များတော့ဉာဏ်ဖြစ်အောင်အထုကြတာယုံနာတရားတွေယုံနာကြောင့်ကျိုးဆက်ပုံတွေကြောင့်ကျိုးဆက်တရားတွေပေါ်မှာမျက်စိရဲ့သဘောပဲဆိုတာသိပုံတွေအစစ်စစ်ဉာဏ်လေးတွေဖြစ်တော့နောက်ဆုံးယုံနာတစ်ပါးချုပ်ငင်းတဲ့နိဗ္ဗာန်ကိုမြင်နိုင်လောက်တဲ့ဉာဏ်တူးတွေဖြစ်တဲ့အစီပေါ်လေးဉာဏ်ဖြစ်ရေးဉာဏ်ရင်ရေးဉာဏ်ပြည့်စုံရေးကိုဥတည်ပြီးတော့အထုကြတာပြီးတော့ဉာဏ်ဖြစ်ရေးဥတည်ပြီးတော့အထုတယ်ဆိုရင်တကယ်အရှိ ယုံနာတရားတွေကိုလိုက်ပြီးတော့ရှုမှတ်ရတယ်ဒီတမာတိနဲ့စပြီးတော့အကွဲပြားတွေပြောဖို့ရှိပါတယ်ဒါမှမဟုတ်အချိန်မလုံလောက်တာနဲ့မဟုတ်လို့ဟိုပြောဖို့မဖြစ်တော့ပါဘူးဒီလိုလုံရင်လောက်ပဲကွက်ပြီးတော့ပြောရတော့မှာပါပဲအဲ့ဒီခဏိကတမာတိဟာလဲပေါ်ရပေါ်ရယုံနာ အာယုံမှာ တစင်တဲ့လို့ထင်ရလောက်အောင်ဆက်ဆက်ဖြစ်နေလို့ရှိရဲ့ကမိသနာစာရည်တဲ့និဝရဏတရားတွေကင့်ပြီးတော့အပနာအဲပပနာသမารီများလို့စိတ်ကိုငြိမ့်တဲ့အောင်ထိမ့်နေထိမ့်ထားနိုင်တယ်လို့ကျန်ကများမှာလည်းအတီးလေးပြထားပါတယ်ဒီလက်တွေ့အနေနဲ့ပြောရလို့ရှိရင်အခုထိုင်ပြီးတော့ရှုမှတ်တဲ့အခါဝမ်းပိုက်စိတ်စိတ်ထားပြီးတော့ ဝမ်းပိုက်ရဲ့ဖောက်မှုပိမှုခေါ်တဲ့တောင်းနှိမ့်လှုပ်ရှားတဲ့သဘောလေးတွေပေါ်မှာစုကလေးစုကလေးစိုက်ကလေးစိုက်ကလေးကက်ကလေးကက်ကလေးကြတော့အောင်အမြဲတစေပုံမှန်ကြောင်းရဆိုင်ပေးနေတယ်ဆွေမြဲစွာရှုမိတယ်အဲ့ဒါလို့ဆွေဆွေမြဲရှုမိရမှာတခဏတခဏလေးစုကလေးစိုက်ကလေးကက်ကလေးကြသွားတာအဲ့ဒါခဏိကသမารီပဲအဲ့ဒီ တမာတိတက်တက်တင်စိုက်ကြတာမဟုတ်ပါဘူးအဲ့ဒီခိုက်တာမှာသူနဲ့ရှင်ဘက်နန္တရားတွေလည်းပါပါတယ်အဲ့ဒီနန္တရားတွေကိုလည်းပဲအဲ့ဒီထဲမှာစုစည်းပေးတယ်ဒီမှာဘယ်မှမပြေးမပြရအောင်ဆိုပြီးတော့စုစည်းပေးတယ်အဲ့ဒါတမာတိရဲ့ကိစ္စပါပဲထိတ်တိတ်ကောင်းတဲ့မိဘများဟာမိမိတို့ရဲ့သားသမီးတွေအပြင်ကကလေးစိုးတွေနဲ့မရောရအောင်လို့ မပေါက်မိရအောင်လို့သူတို့သားသမီးတွေကလေးစိုးတွေမဖြစ်ရအောင်လို့ကလေးတွေကိုစနစ်တကျထိမ့်သိမ့်ပေးတယ်။အဲတော့ထိမ့်သိမ့်ပေးတော့စနစ်တကျမထိမ့်ရင်ကလေးတွေကအပြင်ထွက်ပြီးတော့လူစိုးတွေလူစိုးလေးတွေနဲ့ပေါင်းပြီးတော့ကလေးစိုးတွေဖြစ်နိုင်တယ်။လူတွေလေးတွေလူပွေလေးတွေပေါ့ကလေးစိုးလေးတွေဖြစ်သွားနိုင်တယ်။စနစ်တကျထိမ့်တော့ကလေးဟာအပြင်မထွက်ဘူး။တင့်တော်သလိုအိမ်မှာပဲအေးအေးဆေးဆေးနေတယ်။ဒါလိုပဲ အခုတမာတိကတမာတိဆိုတဲ့တရားကမိမိနဲ့ရှင်ပဲအနံတရားတွေမတီးမပွေရအောင်ပေါ့လေတခြားတစ်ပါးမသွားရအောင်ဆိုပြီးတော့အာယုံကောင်းလေးတစ်ခုတည်းမှာအခုဖောင်းတဲ့အာယုံနဲ့ပိန်းတဲ့အာယုံနဲ့မှာသူကဆွဲဆွဲဆွဲဆွဲပြီးတော့စုပေးတာစုပြီးတော့စိတ်ကလေးတွေကပြန်ကျဲမသွားတော့ဘူးဒီမှာပဲစုစုကြနေတာပဲတော့ဒါမလို့စိတ်ကိုစုစည်းပေးတဲ့တရားလို့ကျန်ကများမှာဒီတိုင်းပဲပြပါတယ် သာသမီအထိမတတ်လို့ရှိရင်သာသမီတွေဟာမငြိမ်ဘူးဒီလိုပဲအပြင်ထွက်ပြီးတော့အစိုးတည်နေပေါင်းပြီးတော့သားစုသမီးစုတွေဖြစ်နိုင်တယ်လို့ထို့အတူ စိတ်ကိုလည်းပဲစနစ်တကျမထိလို့ရှိရင်တော့အဲ့ဒီအထိအချုပ်မရှိတဲ့စိတ်ဟာ လောဘဒေါသအစိုးတည်နေပေါင်းပြီးတော့အမှန်တန်ဆိုးရတဲ့စိတ်ဓာတ်တွေဖြစ်သွားတာပဲ။ ဆိုရတဲ့စိတ်ဓာတ်တွေဖြစ်လို့ရှိရင်ကိုယ်မူရနှုတ်မူရတွေလည်းပဲရိုင်းဆိုင်လာတော့တာပဲဒီနည်းနဲ့ပဲဒီပုဂ္ဂိုလ်ဟာပြည့်စည်တဲ့အနေရောက်တာပဲစနစ်တကျအထိတ်ချုပ်ကောင်းတဲ့မိဘရဲ့ထိတ်ချုပ်မှုအောက်မှာကြီးပြင်းလာရတဲ့ကလေးဟာငြိမ့်လာတယ်တနေ့တည်းတနေ့ငြိမ့်လာတယ်နောက်အတိညာလေးတွေလည်းရင့်ကျက်လာတယ်ရင့်ကျက်ပုံကတော့ ဒီလိုမိဘအထင်းချုပ်အောက်မှာနေရခြင်းကြောင့်မပျက်စီးပုံချမ်းသာပုံလေးပေါ့လေမိဘအထင်းသိမ့်လွတ်သွားလို့ရှိရင်ပျက်စီးပုံအခြားခြားကလေးတွေပျက်စီးနေတာတွေ့ရတော့ပျက်စီးပုံဒါလေးတွေသူနားလည်လာတယ်အထင်းသိမ့်လွတ်လို့ရှိရင်စိုးစိုးဝါးဝါအပြစ်တွေကြီးပဲမိဘရဲ့ထိန်းချုပ်အောက်မှာနေလို့ရှိရင်ငြိမ်သက်ပြီးတော့ကျိုးတွေကျိုးကျေးဇူးတွေရှိလာတယ်ဆိုတာပေါ့လေအတိညာလေးတွေတနေ့တည်းတနေ့ဝင်လာတယ် တိညာလေးတွေဝဲလာတော့သူ့ကိုယ်သူထိနိုင်စွာရှိရဲ့အစိုးတီကြီးကြားတဲ့သွားပြီလားလို့ဘာမှသူ့မှာမဖြစ်တော့ဘူးအလိမ္မာဒမပြတ်တော့ဘူးဒါလိုပဲစိတ်ကလေးဟာသမာဓိအထိန်ချုပ်အောင်ရောက်လာပြီဆိုရင်တနေ့နဲ့တနေ့ငြိမ့်လာတယ်တစ်ချိန်နဲ့တစ်ချိန်ငြိမ့်လာတယ်အဲ့ဒါလေးထူးကြလာတာနောက်ဒီရဲကအတိညာလေးပေါ်ထွက်လာတော့မှာအဲ့ဒီလိုသမာဓိရဲ့အထိန်ချုပ်အောင်မှာ ရောက်နေတဲ့စိတ်ဟာဆိုလို့ရှိရင်ငြိမ်းပြီးတော့နေတော့တာပဲသမာဓိကထိမ့်ချုပ်ထားတာကိုအဲ့ဒါကိုပဲဥပသမပိจุပဋ္ဌာနောလို့ဆိုတာလေငြိမ်သက်တယ်လို့ယောဂီရဲ့ညာထဲမှာထင်လာတယ်စိတ်တည်တည်ငြိမ်တယ်ရောရမခတ်ဘူးစိတ်တည်အာငြိမ်တာပဲဆိုတာပေါ့လေအဲသမာဓိကထိမ့်ချုပ်ပေးလို့စိတ်တည်ငြိမ်တာပေါ့အဲ့ဒါသမာဓိရဲ့အချင်းရပါပဲအဲ့ဒါလို့စိတ်တည်စူးစီးပြီးပြီးတော့ ငြိမ်ပြီးတော့တည်ပြီးတော့လာတဲ့အခါယုတ်ဒီနာနီကွဲတည်လာတဲ့အမှန်တည်လာတဲ့ဉာဏ်ဖြစ်ခြင်းရဲ့အနိစ္စကြောင့်ဟာတမာတိပဲစိတ်ဆူဆီးမှုပဲစိတ်ငြိမ်သက်မှုပဲဟောကြောင့်ကျိုးဆက်ပုံတွေလည်းတည်လာတယ်အတိအလိမတတ်တွေဖြစ်လာတာပေါ့တမအလိမတတ်တွေဖြစ်လာပြီဆိုလို့ရှိရင်သူ့ညာလုံးရတော့ဘူးနောက်ကြောင့်ကျိုးဆက်တရားတွေပေါ်မှာမျက်စိရဲ့သဘောပဲဆိုတာတည်လာတယ်ဒီနည်းနဲ့ပဲဉာဏ်ကြီးအစစ်စစ်စစ်စစ်တက်ပြီးတော့ရင်းကျက်သွားတယ်နောက်ဆုံးပြည့်စုံသွားနိုင်တယ် ဉာဏ်ပြည့်စုံသွားလို့ရှိရင်စိတ်လည်းပဲတော်တော်လေးထိနိုင်သွားပြီပြီးတော့အကျိုးရှိမရှိဆိုတာလည်းနားလည်သွားပြီသိမသိဆိုတာလည်းနားလည်သွားပြီအဲ့ဒီပုဂ္ဂိုလ်ဟာဘယ်လောက်ပဲအစိုးကြတဲ့မှာနေရပြီမယ်လို့ကျိုးရှိမရှိသိမသိပေါ့လေချိန်တိုင်းနဲ့ညာရသွားတာဖြစ်တော့ပယ်နည်းနဲ့မှဆူဆူဝါအောင်ဖြစ်နေတော့ပြီးတော့တာကောင်းသမီးကောင်းဖခင်ဖြစ်လို့တဲ့ပုဂ္ဂိုလ်များ ရှေးဥစွာမိမိတို့ရဲ့စိတ်ကိုမတီမလီရအောင်ပေါ့ဒီထိမ့်သိမ့်ပြီးတော့ဒီတဲကအစစ်မှန်တွေကိုသိမြင်တဲ့ဉာဏ်ဤအစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံသွားဖို့လိုပါတယ်ကိုယ့်ကိုယ်ကိုကိုယ်စိတ်ကိုထိမ့်နိုင်ပြီးအသိဉာဏ်လည်းပဲဖြစ်ပြီးဆိုရင်သားရီသမီးတွေဘယ်လိုညီသက်အောင်အသိဉာဏ်တွေဖြစ်အောင်သားတွေမှာသမီးတွေမှာလေးတွေဖြစ်အောင်မွေးမြူတတ်နိုင်ပါတယ်ဒီအသိအရေးပါပါတယ်ဒီအသိအရေးကြီးပါတယ် ကိုကိုကိုထိန်းနိုင်မှာကိုစိတ်ကိုထိန်းနိုင်မှာသာသမီလည်းထိန်းနိုင်မှာပါကိုကအတိညာရှိမှသာသမီလည်းပဲအတိညာပေးနိုင်မှာပါကိုစိတ်လည်းမထိန်းနိုင်ဘူးအတိညာလည်းပဲမရှိဘူးကြိုးရှိမရှိမတည်ဘူးတော်မတော်မတည်ဘူးဆိုလို့ရှိရင်ကလေးတွေမွေးထားပြီမယ်လို့ဒီကလေးတွေစနစ်တကျမထိန်းတတ်တော့ကလေးစိုးတွေပဲဖြစ်မှာပဲမိဘများရဲ့ကျေးဇူးမတိတတ်တဲ့ကလေးစိုးတွေဖြစ်မှာပဲဒါတော့သိကြတယ် ပြီးတော့ကလေးကောင်းသာသမီကောင်းရရှိရေးအတွက်ဟောဒီတရားဟာလည်းအများကြီးထောက်ကူပြုနိုင်ပါတယ်ဟိုလွန်ခဲ့တဲ့၃ရက်လောက်ကဟောခဲ့တဲ့အနာရဘီတစ်ချေးကြီးရဲ့သားလိမ်မှာဖြစ်အောင်ဆုံးမတဲ့နည်းလေးတွေရှိပေါ့သူကိုယ်တိုင်စိတ်ကိုလည်းထိန်းချုပ်မှုပြည့်စုံထားတယ်အတိညာလည်းပဲရှိထားတယ်ဒါကြောင့်သာသမီတွေကိုလိမ်မာရေးကြဖြစ်အောင်ထိန်းချုပ်နိုင်တာအဲ့ဒါလေးအဲ့ဒီသာရကလေးတွေထောက်ကြည့်ပေါ့ဘုန်းကြီးကိုယ်တွေအနေချင်းပြောရလို့ရှိရင်ဗမာပြည်မှာတော်တော်များများ တရားလိုက်စားတဲ့မိဘတွေတရားမလိုက်စားခင်ကသာသမီတွေပေါ်မှာလောကီကြီးပွားရေး လောက်သာသူတို့မြင်တတ်ပါတယ်။နောက်တစ်ချိန်မှာသူတို့ကိုယ်တိုင်တရားလိုက်စားတော့တရားရဲ့အကျိုးလေးတွေသိသွားတော့ဒီပေါ်မှာတန်ဖိုးထားတယ်။လူကြီးတွေသာမဟုတ်ကလေးတွေအတွက်လည်းပဲအရေးကြီးတာပဲဆိုပြီးတော့ပေါ့လေ။ကလေးတွေတရားအထုတ်စီတယ်။တော်တော်များများမိဘတွေကပြောပါတယ် ဟိုတော့ကဆိုလို့ရှိရင်သာသမီတွေလောကီကြီးပွားရေးလောက်သာကြည်တာဗျာအခုတော့တရားအထုတာကပိုအရေးကြီးတယ်တဲ့လောကဘက်လောကဘက်ကထူးချွန်လာတဲ့စိတ်နေစိတ်ထားလေးတွေမြင့်မြတ်ပြီးတော့လူကောင်းလေးတွေဖြစ်ဖို့အတွက်ဒါကိုအဓိကထားတယ်တဲ့ဒီလိုပြောကြတယ်အဲလူမိဘတွေကဘုန်းကြီးမေးကြည့်တယ်တရားမထုတ်ခင်ကရတဲ့ကလေးတွေစိတ်နေစိတ်ထားနဲ့တရားထုတ်ခင်ကရတဲ့ကလေးတွေစိတ်နေစိတ်ထားဘယ်လိုထူးကြသလဲတူဘူးဗျာတဲ့ စသရာစိတ်နေထိတာအမူအရာစမတူဘူးတဲ့ရတုမြရတဲ့ကလေးတွေဆိုရင်ပြီးပါစကားလည်းတိတ်နားထောင်တယ်တဲ့တိတ်လိမ်ပါလားပဲတဲ့အလိုက်လည်းတဲတိတတ်တယ်အဲ့ဒါလိုပြောကြပါတယ်အဲ့ဒီကိုယ်တွေလေးတွေဘုန်းကြီးကပြည့်စုံပြောနေတာအချိန်ကမရဘူးတော့အဲ့ဒါဘုန်းကြီးရဲ့ကိုယ်လေးမျက်မှောက်ထူးခြားချက်ကလေးပါပဲအဲ့ဒီသမာဓိတမောစီဖြစ်ခြင်းရဲ့အကြောင်းကတော့ဘုရားလူတော်ကြဆိုလွယ်လွယ်ပါပဲစိတ်တည်ငြိမ်အောင်တည်ငြိမ်ဖို့ရာအတွက်အဆက်မပြတ်နှလုံးသွင်းနေမယ် အဲတော့အဆက်မပြတ်နှလုံးသွင်းလို့ရှေ့ရှေ့တည်ငြိမ်မှုလေးတွေဟာနောက်နောက်တည်ငြိမ်မှုချင်းအကြောင်းလေးတွေဖြစ်လာတယ်အထူးအားဖြင့်တမာတိတန်ဖိုးစဉ်ဖြစ်ချင်းရဲ့အကြောင်းလေးတွေကရှေ့ကတည်ငြိမ်မှုတမာတိလေးတွေကြောင့်ပါတမျိုးတည်းပါပဲမြတ်စွာဘုရားအဲ့ဒီဟောထားတာအထကရာမြတ်မှာတော့တမာတိတန်ဖိုးစဉ်ဖြစ်ချင်းရဲ့အကြောင်း7မျိုးပြထားပါတယ်အဲ့ဒီအကြောင်းတွေထဲမှာပထမဆုံးအကြောင်းကတော့ဝိတုဝိသရကရိယတာဆိုတာအတွင်းဝိတုအပြင်ဝိတုတန်ရှင်းအောင်ပြုခြင်းဆိုတာ အဲ့ဒါတော့ချက်မပြောတော့ဘူးဓမ္မဥကြည်သံဃာရှင်ခန္ဓုကပြောခဲ့ပါပြီညွှန်းနဲ့ပဲဟောသွားမယ်နောက်ဒုတိယတော့ဣန္ဒြိယသမတ္တပฏิပါရဏတာဆိုတာဝိရိယနဲ့သမာဓိတတ္တာနဲ့ပညာမျှညီအောင်နဲ့ညှိပေးခြင်းနဲ့အဲ့ဒါလည်းပဲဓမ္မဥစ္စာသံဝစဉ်ခါမှာပြောခဲ့ပါပြီ။နောက်တတိယကတော့နိမိတ်တကုသလတာဆိုတာတော့ဒါကတော့ ဒီတမာတိတက်တဲ့အထုတဲ့ပုဂ္ဂိုလ်များတမာတိနိမိတ်ဖြစ်တဲ့အာယုံယူရေးမှာကြွန့်ကျင်ရမယ်ဆိုတာဟိုဝိပဿနာအထုတဲ့ပုဂ္ဂိုလ်များတော့သိမဆိုင်လာတာပါဘူးအဲ့ဒါတော့ရှင်းပြဖို့မလိုပါဘူးနောက်သရုဒ္ဓကြောင့်ကတော့သမယေจิตတသပက္ခဟနာတာပက္ခဏတာတဲ့ဒီတခါတခါတရားမတက်ဘူးလို့ထင်တဲ့အခါဘာဝနာစိတ်နည်းနည်းနှုံနဲ့အားသိနေတဲ့အခါမှာ စိတ်ကနည်းနည်းကြနေတတ်တယ်စိတ်ဓာတ်ကြတယ်ဖြစ်အဲဒီစိတ်ဓာတ်ကြတယ်ဖြစ်လို့ရှိရင်စိတ်ကိုပင့်တင်ပေးရမယ်စိတ်ပင့်တင်တဲ့နေရာတော့ဝိရိယပီတိဓမ္မောဇိယသံဃောစဉ်ဒီပွားရမယ်ဆိုတာအင်္ဂလိပ်ထိုက်ချောင်းကိုပါတော့ကဟောခဲ့ပါပြီဒီမှာစိတ်ဓာတ်ကြလို့ရှိရင်ပင့်ပေးရမယ်လို့ဆိုလိုတာပါပဲဒါကတော့ကမ္မထဆရာကြီးနဲ့ဆိုင်ပါတယ်ကမ္မထဆရာကြီးကတရားကြည့်ပြီးတော့ယောဂီစိတ်ဓာတ်ကြလို့ရှိရင် ပင့်တင်ပေးဖို့လိုပါတယ်ပြီးတော့သမယေจิตတသနိခန္နတာတဲ့တစ်ခါတစ်ခါမှာတရားအတွေ့လေးတွေကကောင်းတော့ယောဂီကတိတ်ရှင်ပြီးတော့နေတဲ့အခါစိတ်ကိုနှိပ်ပေးရမယ်။음ကြွက်တက်လာပြီဆိုလို့ရှိရင်ပြင်းမြောက်တဲ့အဲအာဘိဓာနေပါလိမလုပ်ရဘူး။ဒီခါမျိုးမှာအီအီစီစီလေး တည်တည်ငြိမ်ငြိမ်လေးပေါ့လေတက်တောင့်တက်တာလေးအားထုတ်ရတယ်ဆရာကလည်းပဲအဲ့ဒီချက်တွေသိရပါတယ်ဒါစိတ်တွေကြွလာလို့ရှိရင်နှိပ်ပေးပါတဲ့အဲ့ဒါလိုလုပ်လို့ရှိရင်ဒါသမာဓိသမောစီဖြစ်ခြင်းရဲ့အကြောင်းပဲနောက်တစ်ခုကတော့သမယေသဗ္ဗဟသနတာတဲ့ဒီစိတ်ကိုရှင်သင်စေတဲ့အခါမျိုးမှာရှင်အောင်လည်းပဲလှုပ်ပေးခြင်းတဲ့ယောဂီကိုယ်တိုင်လည်းလှုပ်ရပါတယ်ကမ္မထဆရာလည်းလှုပ်ပေးရတာရှိပါတယ်ဒါကတည်းကယောဂီကအကြောင်းတစ်ခုအကြောင်းပေါ့လေ သူတရားနေရာမကြဘူးဆိုပြီးတော့စိတ်အငဲသလိုပါလို့လို့ညှိုးသလိုဖြစ်နေလို့ရှိရင်ရွှေအောင်လုပ်ပြရတယ်။ဟွန်းရွှေစီတဲ့အားပေးချက်တွေပေါ်လို့ရှိရတယ်။အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဟာထူးခြားခြားကြီးရွှင်ပြီးတော့တွက်လာတာပဲခါတယ်။အဲ့ဒါလို့ဆိုရင်တမာရီတွေလည်းဖြစ်လာတာပဲ။အဲ့ဒီစိတ်ရွှင်တဲ့အောင်လုပ်တဲ့နည်းတွေတော့အကျယ်ဟောကြပါလေဒါပေမဲ့အချိန်မရတော့ဘူးလို့စိတ်ကိုရှင်စေရမယ်ဆိုလို့တဟားနဲ့ရေရအောင် လုပ်ဖို့မဟုတ်ပါဘူးအတိပ္ပယ်ကောက်မလွဲဘူးလေလိုအပ်ပါတယ်နောက်တစ်ခုကသမယေအကျုပတ္ထနာတာတဲ့မှတ်တွေကောင်းလာတဲ့အခါမှာအကြောင်းရအထူးမဆက်ရတော့ဘဲနဲ့တက်တောင့်တက်တာလေးပေါ့လေအာယုနဲ့မစိတ်ဝင်ကြဖြည်ပြီးတော့အေးစိစိတွေသွားနေတဲ့အခါအဲ့ဒီကကြလို့ချင်းကိုကသွားပြီးတော့อืมတရားညံ့ညံ့လူကျင်တာနဲ့ဟိုလိုသိအားမဆိုင်ပါနဲ့ လျှော့လည်းမထားပါနဲ့ငကူရှုနေကြတိုင်းတက်တော့တက်တာတိုင်းရှုအဲရှုနေကြတိုင်းရှုပါတဲ့ခီးသွားတဲ့အခါမှာအဲကားကိုစပိမှန်မှန်နဲ့မောင်းသွားတာတော့ချင်းဟိုရောက်ချင်းဇောကြီးနဲ့တိတ်တင်လိုက်လို့ရှိရင်တော်တော်ကြာတိုက်เสียကြိုက်เสียဒီနဲ့တွေ့ဒုက္ခတွေရောက်နိုင်တယ်တရားဒီတိုင်းမှားမှားလေးသွားတာသူကသူမှကောင်းနေတယ်ဒါလည်းပဲချက်ပြောเสียရှိပါတယ် ပြီးတော့အသမဟိတပုဂ္ဂလပရိဝဇနတာတဲ့စိတ်မတည်ငြိမ်တဲ့ပုဂ္ဂိုလ်များကိုရှောင်ရှားခြင်းတဲ့မတည်ငြိမ်ဆိုတာကဘုလိုတရားလို့အာမထုတ်ဘူးအ ਨੇ ဆုံးအခြေခံဥပဇ္ဇရာတမာတိလေးတော့မှမရှိတဲ့ပုဂ္ဂိုလ်မျိုးပေါ့လေအဲ့ဒီပုဂ္ဂိုလ်မျိုးရှောင်ပါတဲ့မတည်ငြိမ်တဲ့ပုဂ္ဂိုလ်နဲ့နှီးလို့ရှိရင်မတည်ငြိမ်မှုပဲရမှာပေါ့အဲ့ဒီစကားထောက်လို့ရှိရင် စိတ်မတည်ငြိမ်တဲ့မိဘမွေးတဲ့ကလေးဟာမတည်ငြိမ်တဲ့စိတ်ရှိပြီးတော့မွေးလာမှာပဲဒါသိကြတာပဲပြီးတော့နောက်တစ်ခုကသမာဟိတပုဂ္ဂလစေဝနတာတဲ့တည်ငြိမ်တဲ့ပုဂ္ဂိုလ်ကိုမှီဝဲပါချင်းကပ်ပါတဲ့ဝဇ္ဇရသမာဓိအပ္ပနာသမာဓိအခုလိုခဏိကသမာဓိပေါ်လေးဒီမှာရအောင်အထုတ်ထားတဲ့ပုဂ္ဂိုလ်တွေပေါ့ဒါလေးနဲ့နှီးစပ်ရမယ်ဆိုတဲ့စိတ်တည်ငြိမ်တဲ့မိဘတွေကမွေးဖွားတဲ့ကလေးတွေဟာစိတ်တည်ငြိမ်မှုတတ်တည်ပါလာမယ် ဒီနေရာဓာတ်ကူးစက်ပုံလေးနည်းနည်းပြောပြရစီတရားကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တစုတွေထံပုဂ္ဂိုလ်အစုထံပေါ့လေတရားအရှင်းအာမထုတ်တဲ့ပုဂ္ဂိုလ်တွေတရားနည်းနည်းပါးပါးလောက်အားထုတ်တဲ့ပုဂ္ဂိုလ်တွေသွားလို့ရှိရင်ယောဂီတွေက ထွက်တဲ့တည်ငြိမ်တဲ့ဓာတ်တွေပေါ့လေအဲ့ဒီတည်ငြိမ်တဲ့ဓာတ်တွေဟာအဲ့ဒီအနိဗ္ဗာန်ရောက်လာတဲ့ပုဂ္ဂိုလ်တွေဟတ်သွားတော့သူတို့လည်းပဲအလုံးလုံးငြိမ်ကြသွားတာထူးခြားတယ်ဒါတွေ ဓာတ်တွေဆိုတာအမှန်တန်အဝတ်စရာကောင်းတာတည်ငြိမ်ပြီးတော့သူတို့ဟာအေးဆေးဆေးသွားလာလာတာလေးတွေကထူးထူးခြားခြားပြောင်းလဲသွားတယ်တရား။နောက်တည်ငြိမ်တဲ့အကျိုးလေးတွေသိလာတော့တရားအမထုတ်ရသေးဘူး။ယောဂီတွေနဲ့နှီးဆက်သွားတာနဲ့မဟုတ်လို့အေးတာတွေဝင်လာတာနဲ့စိတ်ကိုအလိုလိုအေးသွားတာပဲဆိုတာသူတို့ပြောကြတယ်။ဒါယောဂီတွေရဲ့တည်ငြိမ်တဲ့သမာဓိတဟာဟိုပုဂ္ဂိုလ်တွေသွားပြီးတော့ဟတ်တာကြည့်ပေါ့နော်။သိထူကြတယ်သူက။ ဒါမလို့တည်ငြိမ်တဲ့ပုဂ္ဂိုလ်မိခိုးရမယ်ဆိုတာသူစီရဲ့တတ်တည်ရောက်လာအောင်ပေါ့လေဒါသဘာဝကြပါတယ်။ဘာဖြစ်လို့လဲဆိုတော့အတ္တတမင်းဟာဖခင်သားပြီးတော့ညတော်မှာအိပ်လို့မရဖြစ်နေပြီးတော့မတီမငြိမ်တဲ့ပူပန်မှုတွေဖြစ်နေတော့ဆရာကြီးကအမိပြပြီးတော့ဘုရားကျောင်းသွားတဲ့အခါမြတ်စွာဘုရားနဲ့တကွာတန်ဃာတွေစိတ်တည်ငြိမ်ပုံနေပုံထိုင်ပုံတည်ငြိမ်ပုံလေးတွေပေါ့လေ တွေ့ရတဲ့အခါကျတော့အလိုလိုပဲတခါတည်းအေးတဲ့တက်တည်ရောက်သွားတယ်လို့ဆိုပါတယ်ထူးခြားတဲ့ခံစားချက်ကလေးတွေသူဖြစ်သွားတယ်ဆိုတာကျမ်းဂန်များမှာထူးထူးခြားခြားပြထားပါတယ်ပြီးတော့ဈာနာဝိမောက်ကပိတ်ကျွဲခဏတာဆိုတာនិဝရဏတရားတွေကကင်းဝေးပြီးတော့ဇန်သမารိရဲ့ထူးခြားပုံလေးတွေလည်းပဲတခါတခါဆင်ញင်ပေးပါတဲ့ကိုအားထုတ်ထားလို့ရရှိတဲ့ဇံပေါ့ဒါလောကီဇံလေး ဥပဒနာသမားများကတော့လောကိစာမရှိတော့ဥပဒနာဆံပဲဒါပဲအာရုံပြုရမှာခဏိကသမားဒီအားကောင်းမှုလေးတွေပေါ့လေဆင်ញင်ပေးရဆင်ញင်ပေးတော့အဲနီးလေးတွေလည်းပြန်တိလာ ပြီးတော့တည်ရင်မှုလေးတွေပြန်ရတတ်ပါတယ်နောက်ဆုံးကတော့တတ္တိမုဒ္ဒတာတဲ့စိတ်ရဲ့တည်ရင်မှုဒီပွားရေးမှာဆွဲဆွဲမြဲမြဲစိတ်တိမ်ညွတ်ပြီးတော့ပေါ့လေအလေးထားပြီးတော့ပြီးတဲ့သဘောမျိုးပါပဲ သမာဓိတရားတွေဖြစ်ပွားစေဖို့ရပါလိမ့်အဲဒါစိတ်ညွတ်ထားရတယ်ရှိရရှိရအောင်ဒီမှာစိတ်ကလေးစိုက်စိုက်ဆက်ဆက်ကြာသွားပါလိမ့်အများအားစိတ်ညွတ်ထားရတယ်အဲ့လိုညွတ်ထားလို့ရှိရင်ညွတ်ထားတဲ့ဘက်စိတ်ကတိမ်ပြီးတော့တည်ငြိမ်မှုရလာတတ်ပါတယ်အဲ့ဒါနောက်ဆုံးသမာဓိတမ္မစီဖြစ်ခြင်းအကြောင်းပါပဲဟွန်းသမာဓိတမ္မစီဖြစ်ခြင်းအကြောင်းအလုံးအတူရှုပ်ပြီးတော့ဟောပြီးပါပြီဒီနေ့အချိန်လည်းပဲ10မိနစ်လောက်ကျော်သွားပြီတော်ကြပါစို့ Amém.